အဲ့ဒီ2550ခုနှစ်လူတော်ဟာကောဇာတိကရ1368ခုနှစ်ဘုရုကိမန္တနွေလရာသီတပေါင်းလပြည့်နေအတကူလပြည့်နေရှင်မောတရိဓမ္မတဝနာကုတ္တရှိခုချက်မှာမကတရားလူနာယောဂီတော်စင်များဓမ္မတနာတရားလူပိမာတော့ အတ္တရေအခြေခံတရားကိုပြောတယ်အတ္တရေအခြေခံတရားကိုဘုန်းကြီးတို့ပြောတဲ့ပုံများကိုယ့်ရဲ့ဘာသာရေးအခြေခံစပြီးတော့သိစေချင်လို့အခြေခံတရားတွေကိုပြောချင်ပါတယ်အဲ့တော့ငယ်တို့မိမိဖိုက်ထားကြလို့ရှိရင်ပေါ့ဗုဒ္ဓဆိုတာဘာလဲဆိုတာသိဖို့လိုတယ်နောက်ပြီးတော့ဗုဒ္ဓဘာသာဆိုတာဘာလဲဗုဒ္ဓဘာသာဝင်ဆိုတာဘယ်လိုပုဂ္ဂိုလ်လဲဆိုတာ ဒါဗုဒ္ဓဘာသာဝင် ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းသိထားဖို့ပါဒါလေးတွေလည်းပဲဘုန်းကြီးတို့ရှင်းလင်းပြီးတော့ဟောကြားပေးထားပါလေအထူးအဖြင့်ဗုဒ္ဓဘာသာဝင်တယောက်ရဲ့လို့မိမိကိုယ်ကိုမိမိခံယူထားလို့ရှိရင်တော့ဗုဒ္ဓဘာသာဝင်တယောက်မှာအ ਨੇ ဆုံးအောက်ထစ်ပြည့်စုံရမယ်အခြေခံကျင့်ဝတ်တရားလေးတွေပြည့်စုံဖို့မလိုအပ်ဘူးလား အဲ့ဒီမှာအခြေခံကျင့်ဝတ်တရားလေးတွေဟာဘာလဲဆိုတော့နံပါတ်1ကတရဏဂုံတရားမယ်နံပါတ်2ကနံပါတ်3ကအသက်မွေးမှုစင်ကြယ်ရမယ်ဒီ3ပါဒါဗုဒ္ဓဘာသာဝင်တယောက်လို့အမိခံထားပြီတနည်းအားဖြင့်ဗုဒ္ဓဘာသာဝင်ဖြစ်ခံယူထားပြီဆိုရင်ဘုရားရှင်အားအားကိုးရာဟု၍ယုံကြည်စိတ်ကပ်ပါလေ မြတ်စွာဘုရားဟောကြားထားတဲ့တရားတော်အားအကိုးရာဟူ၍ယုံကြည်စိတ်ကပ်ပါလေဘုရားရှင်ရဲ့တပိသသံဃာတော်ရှင်မြတ်တို့အားအကိုးရာဟူ၍ယုံကြည်စိတ်ကပ်ပါ၏ဆိုပြီးတော့ဘုရားတရားသံဃာယရဏသုံးပါးပေါ်မှာယုံကြည်စိတ်ကပ်မှု ခိုင်မြဲရမယ်နံပါတ်1အဲလိုခံမြဲပြီးတော့ဗုဒ္ဓဘာသာဝင်တရားမှာ၅ပါးသီလဟာလည်းပဲမြဲရမယ်သူ့တဲ့တတ်ချင်းမှရှောင်ကျဉ်ရမယ် ဒုဥ္စာခိုးခြင်းမှရှောင်ကျင်ရမယ်သူတန်းအင်အားမှားခြင်းမှရှောင်ကျင်ရမယ်မဟုတ်မမှန်တဲ့စကားပြောဆိုခြင်းမှရှောင်ကျင်ရမယ်မူရင်မင်းလျော်စေတတ်တဲ့ရက်သေးစာတောက်စားခြင်းမှရှောင်ကျင်ရမယ်ဆိုတဲ့ဒီ၅ပါးသီလဆိုတဲ့စာရိတ္တသီလနဲ့လည်းပဲပြည့်စုံနေဖို့မလိုအပ်ဘူးလားအထူးဆောက်တည်ရမယ်သီလမဟုတ်ဘူးဗုဒ္ဓဘာသာဝင်များခါဝတ်ပစိုးကဲ့သို့ဒီ၅ပါးသီလမြဲနေရမယ် ဒါအထူးဆောက်တည်ဆောင်ထိန်နေရမယ့်တရားမဟုတ်သီလတရားမဟုတ်ဘူးဒါကြောင့်စာရိတ္တသီလစာရိတ္တမိမိရဲ့အကျင့်စာရိတ္တနဲ့သက်ဆိုင်တယ်လေအဲတော့သူသက်သက်ချင်းဆိုတာတွေကိုဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းရှောင်ကျင်ဖို့လိုတယ်တို့စာခိုးခြင်းတွေရှောင်ကျင်ဖို့လိုတယ်မှားခြင်းသူသားအင်အားမှားခြင်းရှောင်ကျင်ဖို့လိုတယ်မဟုတ်မမှန်တဲ့စကားပြောဆိုမှုတွေရှောင်ကျင်ဖို့လိုတယ်မူရင်မေးလျော့စေတတ်တဲ့အယက်သေးစားဘိန်း စသည်သုံးဆွဲခြင်းကိုရှောင်ကျင်ဖို့လိုတယ်အဲ့ဒီဟာတွေရှောင်ကျင်နေပြီဆိုရင်ငါးပါးသီလဘာဖြစ်ပြီလဲမြဲပြီဒါဗုဒ္ဓဘာသာဝင်တယောက်ပြည့်စုံနေရမယ်အခြေခံကျင့်ဝတ်နောက်ပြီးတော့တမအာဇီဝအသက်မွေးမှုဘာဖြစ်ရမလဲစင်ကြယ်ရမယ်ဗုဒ္ဓဘာသာဝင်တယောက်ဟာအသက်မွေးဝမ်းကြောင်း ပြုရမယ်လုတ်ကင်စားရမှာတွေအများကြီးရှိတယ်ကောင်းကောင်းကောင်းဝဲလုတ်ကင်စားလို့ရတယ် နောက်ပြီးတော့ဘုန်းကြီးတို့ကုန်းတဲ့လေလုတ်စသည်ဖြင့်မိမိဆောင်ရွက်ပြီးတော့လုတ်ကန်စားတော့လို့ရမိမိတတ်ထားတဲ့အတတ်ပညာနှုံမှုပညာလက်မှုပညာစက်မှုပညာတွေနဲ့လုတ်ကန်စားတော့လို့လည်းရမိမိတတ်ထားတဲ့အတတ်ပညာတွေသင်ကြားထားတဲ့ပညာတွေနဲ့မိမိတို့အစိုးရလက္ခရိခာယူပြီးတော့စားလုတ်ကန်စားလို့လည်းရဒီလိုမဟုတ်ဘဲနဲ့မိမိတို့ဟာလက်နဲ့လူတွေသိစေနိုင်တဲ့လက်နဲ့ဒီရောင်းဝယ်ပေါက်ကားခြင်းမှလည်းရှောင်ကျဉ်ရမယ်အယောင်းဝယ်လုပ်ခြင်းမှ နောက်ပြီးတော့အစိတ်လူတွေရောတတ္တဝါတွေရောသိစေနိုင်တဲ့အစိတ်တွေရောင်းဝယ်ပေါက်ကားခြင်းမှလည်းရှောင်ကျဉ်ရနောက်ပြီးတော့အရက်သေးစားတွေရောင်းဝယ်မူးယစ်မင်းလျော့စေတတ်တဲ့အရက်သေးစားတွေမူးယစ်ဆေးဝါးတွေရောင်းဝယ်ပေါက်ကားခြင်းမှလည်းရှောင်ကျဉ်ရနောက်ဒါရင်လားဆိုတော့ကြက်ဝက်အမဲစတဲ့တတ္တဝါတွေရဲ့အသက်ကိုတပ်ဖြတ်ရောင်းချခြင်းမှလည်းရှောင်ကျဉ်ရမယ်နောက်နံပါတ်5ကလူတွေကိုရောင်းဝယ်ပေါက်ကားခြင်းမှလည်းပဲရှောင်ကျဉ်ရမယ် အဲ့ဒီ၅မျိုးကိုဗုဒ္ဓဘာသာဝင် ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမလုပ်ရမှာလဲရှောင်ကျင်ရမှာအသက်မွေးဝမ်းကြောင်းမပြုအောင်ဒီအဲ့ဒီအခြေခံဖြစ်တယ်ဒီကျင့်ဝတ်တရားလေးတွေဗုဒ္ဓဘာသာဝင်တယောက်မှမပြည့်စုံရဘူးလားကဲဒါလေးမှတ်တမ်းတင်လိုက်ရဏဂုံတီရင်စတိအာဇီတရှင်ပါအာဇီတရှင်ပါဆိုလိုက်ပါရဏ ဗုဒ္ဓဘာသာဝင်ပါလို့ခံယူထားတဲ့ပုဂ္ဂိုလ်ဟာအ ਨੇ ဆုံးအခြေခံဖြစ်တဲ့ဒီကျင့်ဝတ်တရားတွေပါလို့ရမှာလဲပြည့်စုံရမယ်တကယ်တော့မင်းတို့ဗုဒ္ဓဘာသာတွေမှာဘာတွေကျင့်ရတာလဲကွာဘာတွေပြည့်စုံရတာလဲလို့မေးရင်ဒါဖြေတတ်ဖို့ပဲ ကြီးရိပတ်တီးနဲ့ဟိုမေးဒီမေးဟိုရှောင်းဒီရှောင်းမရှောင်းနဲ့ဒါရဲရဲဝုံဝုံဖြစ်ရငါတို့ဗုဒ္ဓဘာသာဝင်ဆိုတာတရဏဂုံတည်ရမယ်ကွာငါးပါးသီလဒါတွေကိုမြဲရမယ်ကွာအသက်မွေးမှုစင်ကြယ်ရအေဒါဗုဒ္ဓဘာသာဝင်တယောက်မှာအခြေခံပြည့်စုံရမယ်ကျင့်ဝတ်ဟာဒီသုံးပါးပဲဒါကိုရဲရဲဝုံဝုံပြောဆိုရရဒီတဲ့တဆင့်တဲ့ပြီးတော့မင်းတို့ဗုဒ္ဓဘာသာတွေမှာမတို့တရားတရားဘာသာတွေမှာတော့ဟေးဒီလိုဒီလိုအဆင့်တွေရှိတယ်ဟာမင်းတို့ဗုဒ္ဓဘာသာမှာရောဆိုတော့မေးခဲ့ရင်အဆင့်၃ဆင့်ရှိတယ် အဆင့်ဘယ်နှဆင့်ရှိလဲ3ဆင့်ရှိတယ်အဲ့ဒီမှာမူလတန်းဗုဒ္ဓဘာသာအလယ်တန်းဗုဒ္ဓဘာသာ အထက်တန်းဗုဒ္ဓဘာသာဗုဒ္ဓဘာသာ3ဆင့်ဒါလည်းပဲအရေးချင်းကိုကြည့်ပြီးတော့အဆင့်ခွဲရတာနော်အဲ့တော့ဗုဒ္ဓဘာသာဝင်တယောက်ဟာမူလတန်းဗုဒ္ဓဘာသာဝင်တယောက်ဟာကံကံဤအကျိုးကိုယုံကြည်တယ်ကမ္မတက္ကတာဆိုတဲ့တမ္မာဒိဋ္ဌိဉာဏ်လေးရရှိနေလို့ရှိရင် အဲ့ဒီဉာဏ်လေးရှိနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမူလတန်ဗုဒ္ဓဘာသာပဲ။ဘာဗုဒ္ဓဘာသာလဲ။အဲ့ဒီမူလတန်ဗုဒ္ဓဘာသာဆိုတာကောင်းတာပြုရင် ကောင်းတဲ့ကုသိုလ်ကံဒီကုသိုလ်ကံကမိမိကို ကောင်းကျိုးပေးလိမ့်မယ်လို့ယုံကြည်တာဒါတမဒိဋ္ဌိဉာဏ်ပဲ။ဘာဉာဏ်လဲ။ဟေးမကောင်းတာပြုရင် မကောင်းတဲ့အကုသိုလ်ကံဒီအကုသိုလ်ကံကမကောင်းကျိုးတွေပြန်ပေးလိမ့်မယ်လို့ယုံကြည်တာ ဒါကိုတမာဒိဋ္ဌိဉာဏ်ပဲအဲ့ဒီကံကံဤအကျိုးကိုယုံကြည်တယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘာဗုဒ္ဓဘာသာဖြစ်ပြီမူလာတန်ဗုဒ္ဓဘာသာဖြစ်ပြီကဲမိမိတို့အဲ့ဒီအဆင့်လောက်ရောမိမိမှာပြည့်စုံနေသလားပြန်ပြီးတော့ကိုယ့်ဟာကိုယ်ဝေဖန်ကြည့်သုံးသပ်ကြည့်ဟာဘာပဲလုပ်လို့ကွာကိစ္စမရှိပါဘူးကဘာပဲဖြစ်ဖြစ်ဖြစ်ချင်ရဖြစ်ဒီဘဝဒီကိုခံမယ် ဒီဘဝဒီကိုစံမယ်နောက်ဘဝနောက်ကိုခံကွာဆိုတဲ့ပုံစံမျိုးဆိုရင်တော့ဒါဗုဒ္ဓဘာသာရဲ့အယူဝါဒမဟုတ်ဘူးဗုဒ္ဓဘာသာဆိုတာကကောင်းတာပြုရင်ကောင်းကျိုးတွေရလိမ့်ကောင်းတဲ့ကုသိုလ်ကံကကောင်းကျိုးတွေပြန်လာလိမ့်မကောင်းတာပြုတဲ့ပုဂ္ဂိုလ်သူတက်တာသူစားကိုသူတန်းအိမ်ယာမဘုန်းကြီးဒါတွေလည်းပဲအားလုံးပြောပြပေးခဲ့ပြီးပြီသူတက်တာရင်ကိုလည်းအတခံရတတ်တယ်ကိုလည်းအသက်တူတတ်တယ်သူဥစ္စာခိုးရင်ကိုပစ္စည်းဥစ္စာတွေမွဲတတ်တယ်ဆိုတာဒါတွေအကုန်လုံးကိုစီစစ်ပြီးတော့ပြောခဲ့ပြီးပြီ။ ဒါကြောင့်မို့ကောင်းတာပြုရင်ကောင်းတဲ့ကံကောင်းတဲ့ကံကကောင်းကျိုးရမကောင်းတာပြုရင်မကောင်းတဲ့ကံမကောင်းတဲ့အကုသိုလ်ကံကမကောင်းကျိုးရအဲတော့ကိုပြုတဲ့ကံတွေဟာသူများစီသွားမှလားကိုထံပြန်လာမှလားဒီဘာနဲ့တူတယ်လဲဆိုတော့ပဲ့တင်တာနဲ့တူတယ်ဘာနဲ့တူလဲဒီတောတဲ့တောင်တဲ့ရှုံမြောင်တဲမှာအတန်ပြုတ်တဲ့အခါကာလမှာကိုပြုတ်လိုက်တဲ့အတန်ကိုအော်လိုက်တဲ့အတန်ဟာကိုစီကိုပဲပြန်မလာဘူးလားကိုစီပြန်လာတယ်။တိုင်ကောင်းကြီးထဲမှာသွားပြီးအတန်လေးပေါ်ကြည့်ပါလား အဲ့ဒီမှာလိုင်ကောင်းထဲမှာအတန်လေးអွန်လိုက်တယ်ဆိုရင်အဲ့ဒီတန်ကိုယ်စီပြန်လာတာပဲကိုကသူတော်ကောင်းကြီးရေလို့ခေါ်လိုက်ရင်အတန်ကလည်းကိုယ်စီဘယ်လိုပြန်လာလဲဟေးဒီတန်ပြန်လာတာကိုကသူယုံမာကြီးလေရေလို့អော်ကြည့်လိုက်ရင်အဲ့ဒီတန်ကိုယ်စီဘယ်လိုပြန်လာလဲဟေးဒါပဲကိုပြုတဲ့ကံဟာကိုယ်စီပြန်လာတာပဲဒါကြောင့်မို့ကောင်းတာပြုရင်ကောင်းတဲ့ကံဒီကံကကောင်းကျိုးတွေကိုယ်စီပြန်လာမကောင်းတာပြုရင်မကောင်းတဲ့အကုသိုလ်ကံအဲ့ဒီအကုသိုလ်ကံကမိမိကိုမကောင်းကျိုးတွေပြန်လာမယ် ဒါကြောင့်ကိုယ်ကာယကံကိုယ်ထံပြန်ပဲ့တင်တံမလွဲတထထဲဆိုကြည့်လိုက်ကိုယ်ကာယကံကိုယ်ထံပြန်ပဲ့တင်တံမလွဲတထထဲကိုယ်ဝစီကံကိုယ်ထံပြန်ပဲ့တင်တံမလွဲတထထဲကိုယ်မနောကံကို ကိုထံပြန်ပိတင်တံမလွဲတထထေဒီကောင်းတဲ့ကံတွေပြုရင်ကောင်းကျိုးတွေလာမယ်မကောင်းတဲ့ကံတွေပြုရင် မကောင်းကျိုးတွေကိုစီမလာပြီဘူးလားအေးအဲ့ဒီလိုကံကံရဲ့ကျိုးကိုယုံကြည်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကဘာဗုဒ္ဓဘာသာလဲမူလတန်းဗုဒ္ဓဘာသာအဲ့ဒီကနေပြီးတော့တဆင့်တက်မယ်အလေတန်းဗုဒ္ဓဘာသာအလေတန်းဗုဒ္ဓဘာသာကြတော့မြင်ရှင်လက္ခဏာ အလေထင်လင်းမြင်ရှင်းလက္ခဏာအလေတန်းဗုဒ္ဓဘာသာကြတော့လက္ခဏာကြီးသုံးပါးထင်ရဘာသုံးပါးထင်ရမလဲအဲတော့ဒီမူလတန်းဗုဒ္ဓဘာသာမှာကမ္မတက္ကတသမာဓိဋ္ဌိဉာဏ်အလေတန်းဗုဒ္ဓဘာသာကြတော့ဝိပဿနာသမာဓိဋ္ဌိဉာဏ်ဖြစ်ရဘာသမာဓိဋ္ဌိဉာဏ်လဲအေးယုံ nant သဘောတရားတွေရဲ့ပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်နဲ့မမြဲတဲ့အနိစ္စ ပေါ်မှုပြောင်းမှုဖြစ်မှုပြင်းမှုတွေမပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့ဒုက္ခကိုယ်လိုတိုင်းမဖြစ်သူသဘောတိုင်းသူဖြစ်နေလို့အစိုးမရတဲ့အနတ္တဆိုတဲ့ဒီအနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာရေးတွေဉာဏ်မှာထင်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဗာဗုဒ္ဓဘာသာလဲဘုန်းကြီးမနေ့ကဟောခဲ့ပြီယောဂီပုဂ္ဂိုလ်ဟာယုံနာအဖြစ်အပျက်သဘောလေးတွေသိမြင်နိုင်တဲ့ဥရိယဘယဉာဏ်ကိုရပြီဆိုရင်ဥရိယ ဖြစ်မှုဘယပြက်မှုဖြစ်မှုနဲ့ပြက်မှုကိုသိတဲ့ဉာဏ်ဘုန်းကြီးမနေ့ကနာနဲ့ရုပ်ကိုပိုင်းခြားသိတဲ့ဉာဏ်ကစပြီးအစဉ်စဉ်ဉာဏ်စဉ်လေးတွေပြောခဲ့ပြီအဲ့ဒီဉာဏ်လေးတွေအတိုင်းအစဉ်စဉ်တက်လာလို့ဘုန်းကြီးတို့ဥဒယဘယဆိုတဲ့ဖြစ်မှုနဲ့ပြက်မှုကိုသိတဲ့ဉာဏ်မျိုးကိုရောက်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်အနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာတွေမထင်မိဘူးလားအနိစ္စဆိုတာမြဲတာလားမမြဲတာလားဒုက္ခဆိုတာချမ်းသာတာလားဆင်းရဲတာလား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 ဒီပြင်လှုပ်တာရွေ့တာလေးတွေရှုရင်လည်းဒီမမြဲတဲ့သဘောပဲတင်းတာတောင့်တာလေးတွေရှုရင်လည်းမမြဲတဲ့သဘောပူတာအေးတာလေးတွေရှုရင်လည်းမမြဲတဲ့သဘောအတန်လေးတွေကြားလာလို့ကြားတဲ့အတန်လေးရှုလိုက်ရင်လည်းကြားတဲ့အတန်လေးရောကြားသိစိတ်လေးရောပေါ်ပြပြောက်ဖြစ်ပြပြမမြဲတဲ့သဘောအဲ့ဒီမမြဲတဲ့သဘောကြီးတဲ့ညာမှာသူ့မှာထင်းနေတယ်။နောက်အဲ့ဒီလိုရှုပံများလို့ဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်ဒါကိုကြီးတဲ့သိနေတဲ့ခါကြတော့မှဩဘုရားရမှာဘာတစ်ခုမှခံမြဲတည်တတ်တာမဟုတ်ဘူးဖြစ်မှုပြက်မှုတွေက မပြတ်နှိမ့်ဆက်နေလို့ဒီခန္ဓာကြီးဟာတကယ်ဆင်းရဲဒုံကြီးပါလားဆိုတဲ့ဒုက္ခလက္ခဏာအဲ့မှာထင်လာတယ်ဒီခန္ဓာကြီးရနေတာဟာတကယ်ကိုခိုင်မြဲတည်တတ်နေလို့အကုလောက်တဲ့ခန္ဓာကြီးမဟုတ်ဘူးဖြစ်မှုပြမှုတွေမပြတ်နှိမ့်ဆက်ခံရတဲ့ဆင်းရဲဒုံဆင်းရဲခဲကြီးပါလားဆိုတာညမှာထင်လာတယ်အဲ့ဒီဆင်းရဲကိုကို မလိုချင်ပေမဲ့လို့တားလို့ရပါမလားယုံ nant ရနေပြီဆိုရင်ဒီဆင်းရဲတွေကမလာပေဘူးလားဗျာကိုယ်သဘောလားသူ့သဘောလား အစိုးရတာလားအစိုးမရတာလားအစိုးမရတဲ့သဘောကိုအတ္တခေါ်မလားအနတ္တခေါ်မလားကဲအဲ့ဒီလိုအနိစ္စဒုက္ခအနတ္တသဘောတွေဉာဏ်မှာထင်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအလေတံဗုဒ္ဓဘာသာဗာဗုဒ္ဓဘာသာလေမြတ်စွာဘုရားဟောတဲ့တရားတော်နဲ့ခုကိုယ်တွေ့ဉာဏ်အမြင်နဲ့ကိုက်ညီသလားမကိုက်ညီဘူးလားမြတ်စွာဘုရားကတပ္ပေသင်္ခါရအနိစ္စတဲ့ ရုပ်တရားနံတရားတွေမြဲတယ်ဟောသလားမမြဲဘူးဟောသလားအခုမိမိကခန္ဓာညာဆိုင်ပေါ်ကိုက်အာယုရှုနေတဲ့အခါမြဲတာတွေ့သလားမမြဲတာတွေ့သလားဘုရားဟောနဲ့ကိုတွေးနဲ့ကိုက်ညီသလားမကိုက်ညီဘူးလားမြတ်စွာဘုရားကတပ္ပိသင်္ခါရဒုက္ခအလုံးစုံသောယုံနာဓမ္မသင်္ခါရတရားတွေဟာဆင်းရဲပဲလို့ဟောတာအခုမိမိကခန္ဓာညာဆိုင်ပြီးပေါ်ကိုက်အာယုရှုနေတော့ချမ်းသာတွေ့သလားဆင်းရဲတွေ့သလား ဘုရားဟောနဲ့ကိုတွေးနဲ့ကိုက်ညီသလားမကိုက်ညီဘူးလားမြတ်စွာဘုရားကသဗ္ဗေဓမ္မအနတ္တာတဲ့ယုံနာဓမ္မသင်္ခါရတရားတွေဟာအနတ္တအစိုးမရတဲ့တရားတွေသူ့သဘောတိုင်းသူဖြစ်နေတယ်လို့ဟောတယ်အခုမိမိခန္ဓာညာစိုက်ပြီးရှုနေတဲ့အခါကျတော့ကိုယ်သဘောတိုင်းကိုဖြစ်တာရှိရလားဗျာသူ့သဘောကြီးတယ်ပဲအမျိုးစုံဖောက်ပြန်တယ်အဲ့ဒီဖောက်ပြန်နေတဲ့ဆင်းရဲတွေတရားတွေမလာပါနဲ့တားလို့ရသလားမရကိုယ်ပိုင်လို့လားမပိုင်လို့လား မပိုင်တဲ့သဘောဟာအတ္တလားအနတ္တလားဟေးအဲ့ဒီလိုအနိစ္စဒုက္ခအနတ္တသဘောတွေဘုရားဟောနဲ့အခုကိုယ်လေးနဲ့ကန့်ညီမှုရှိသလားမရှိဘူးလားကန့်ညီနေတော့ဘုရားပေါ်မှာဒီကနေ့မိမိအားထုတ်နေတဲ့တရားတွေဟာတကယ်ဘုရားဟောအစ်စ်တွေပါလားဘုရားဟောထားတဲ့တရားတွေပါလားငါတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်လောက်ကပွင့်ထွန်းပေါ်ပေါက်တယ်ဆိုတာလဲမှန်တယ်ဒီနေ့မိမိကိုယ်တိုင်အားထုတ်နေတဲ့တရားတွေဟာဘုရားဟောတရားအစ်စ်တွေဆိုတာမှန်တယ် မိမိတို့ကိုးကွယ်စိတ်ကပ်နေတဲ့တန်ဃာတော်တွေဆိုတာဘုရားရဲ့တပိတတန်ဃာတော်တွေမှန်တယ်ဆိုတာကိုယုံကြည်မှုတွေပို့ပြီးတော့အားသေးသွားသလားအားကောင်းလာသလားအေးယုံကြည်မှုတွေအားကောင်းလာတရားတရားတွေထက်လာသလားတရားတရားတွေတုံ့သွားသလားထက်လာတယ်အဲ့ဒီတော့အဆင့်တန်းကစောစောကမူလာတန်းအဆင့်တန်းတဲ့ပို့ပြီးတော့မမြင့်ဘူးလားဉာဏ်အမြင်တွေအားလုံးမြင့်လာပြီလေဒါကြောင့်အလေတန်းဗုဒ္ဓဘာသာ ဘာဗုဒ္ဓဘာသာလဲအေးလက္ခဏာတွေထင်လာပြီရှုမှတ်နေတဲ့အခါမှာနေဆလက္ခဏာမမြဲတဲ့သဘောဒုက္ခလက္ခဏာဆင်းရဲတဲ့သဘောအနတ္တလက္ခဏာစိုးမရတဲ့သဘောတွေညာမှာထင်လာပြီဆိုရင်ကတော့ဖြင့်အဲ့ဒီပုဂ္ဂိုလ်ဟာအလေတန်းဗုဒ္ဓဘာသာအလေတန်းဗုဒ္ဓဘာသာအဆင့်လောက်ဖြစ်သွားပြီဆိုရင်ကိုပဲလူဘဝမှာလူဖြစ်ရကြို့မနှက်ဘူးလားသာသနာတော်နဲ့တွေ့ရကြို့မနှက်ဘူးလားအသက်ရှင်ရှင်နေရကြို့မနှက်ဘူးလားဗျာဘုရားရှင်ကိုရောမြတ်ကြီးက ယောဇဝတ္တတတံဇီဝေအပတ္တံဥဒယပယံဧကဟံဇီဝိတံတေယောပတတောဥဒယပယံယောဇပုဂ္ဂလောမြည်သူမဆိုအကျဉ်ပုဂ္ဂိုလ်သည်ဥဒယပယံယခုလိုပြစ္ဆုတ်ပံတဲ့တဲ့၌ပေါ်လာတဲ့ခန္ဓာ၅ပါးယုံနာနှစ်ပါးတို့၏ဖြစ်ခြင်းပြည့်ခြင်းဆိုတဲ့သဘောကို အပတံအပတံတောဝိပဿနာဉာဏ်ပညာဖြင့်ဧကံတိတိမတွေ့မမြင်ရသည်ရှိသော ဝတ္တတတံသေချာတွေ့ကြုံအနှစ်တရာကာလပတ်လုံးဇီဝေမပြတ်အစဉ်သက်ရှင်၍နေရပါတော်လေနတ်တိယော လူဖြစ်ရာကျိုးမနတ်ယိုးအမှန်တိသာရီယောဇပုဂ္ဂလောမြည်သူမဆုအကျင့်ပုဂ္ဂိုလ်သည်ဥဒယဘယံယခုလိုပစ္စုပန်တဲ့တဲ့၌ပေါ်လာတဲ့ခန္ဓာ၅ပါးယုံနာနှစ်ပါးတို့၏ဖြစ်ချင်းပြချင်းဆိုတဲ့သဘောကို ပတ္တတော်ဝိပဿနာဉာဏ်ပညာဖြင့်ဧကံတိတိရှုမှတ်ပွားများအားထုတ်ရင် တွေ့မြင်ရသည်ရှိသောဧကဟံဇီဝိတံတနေ့တရေဓမ္မနဲ့ပင်သက်ရှင်၍နေရပါတော်လေတေယော သာသနာနှင့် တွေ့ကြုံရာဂျိုးနပတ်သဖြင့်မပြတ်တစေမြတ်လာပါ၏တည်း ဒီတော့ယုံနာဖြစ်ဖြစ်ရဲ့သဘောလေးကိုကိုယ်တိုင်ကိုကြတစ်ချိန်တစ်ခါလေးလောက်မှမတွေ့ရမမြင်ရလို့ရှိရင်တဲ့မြတ်စွာဘုရားကအသက်ရာကျော်ရှိရှိနေရပေမဲ့အဲ့ဒီပုဂ္ဂိုလ်ဟာလူဘဝမှာလူဖြစ်ရကြိုးမနှက်ဘူးအသက်ရှိရကြိုးမနှက်ဘူးတဲ့တနေ့တည်းရဲ့တမနဲ့ပဲလူဘဝမှာနေရစေကမူယုံနာရဲ့အဖြစ်ပြက်သဘောလေးကိုကိုယ်တိုင်ကိုကြညံလေးနဲ့တစ်ချိန်တစ်ခါလောက်ရှုမှတ်ရင်းနဲ့တွေ့လိုက်ရမြင်လိုက်ရသိလိုက်ရလို့ရှိရင်တဲ့ အဲ့ဒီပုဂ္ဂိုလ်ဟာလူဘဝမှာလူဖြစ်ရကြိုးနတ်တယ်တဲ့ဘုန်းကြီးတို့ယောဂီများအခုဝိပဿနာတရားတွေကိုယ်တိုင်ဝင်ပြီးရှုပွားနေတာဆိုတော့ထိုင်ပြီးရှုမှတ်ရင်ဖြစ်စေရပ်ပြီးရှုမှတ်ရင်ဖြစ်စေဈဉံသွားရှုမှတ်ရင်ဖြစ်စေလျှောင်းဆက်ပြီးတော့ရှုမှတ်ရင်ဖြစ်စေရှုမှတ်နေကြိုက်မှာတစ်ချိန်တစ်ခါလေးလောက်မြန်မမြဲတဲ့သဘောလေးကိုယ်တိုင်ညံသက်ဝင်သွားလို့ရှိရင်မိမိဘဝအတွက်လူဖြစ်ရကြိုးနတ်သလားမနတ်ဘူးလားဗျာလူဖြစ်ရကြိုးနတ်တယ် သာသနာတော်နဲ့တွေ့ရဂျိုးနှက်တယ်အသက်ရှိရှိနေရဂျိုးနှက်သွားပြီဆရာကောင်းတမကောင်းမိကောင်းဖကောင်းနဲ့တွေ့ရဂျိုးနှက်သွားပြီမိမိတို့ရဲ့ဘဝဒါအလက်တန်းအဆင့်ဗုဒ္ဓဘာသာပဲနောက်အထက်တန်းအဆင့်ဗုဒ္ဓဘာသာဒီတော့အထက်တန်းအဆင့်ဗုဒ္ဓဘာသာဆိုတော့ဟိုမှာလေးကံမြင်သစ္စာတဲ့ဒီတော့အဲ့ဒီဗုဒ္ဓဘာသာအဆင့်တန်းလေးစီထားတဲ့ဆောင်းပုဒ်လေးဆိုကြည့်အောင်နော် အောက်တံမူလဗုဒ္ဓဘာသာအောက်တံမူလဗုဒ္ဓဘာသာကံကိုယ်ပိုင်ရှိမြင်သိပေရှာကံကိုယ်ပိုင်ရှိမြင်သိပေရှာအလေထင်လင်းမြင်ရှင်းလက္ခဏာအထေတံလေးကံမြင်သစ္စာအထေတံ အောက်တံမူလဗုဒ္ဓဘာသာအောက်တံမူလဗုဒ္ဓဘာသာကံကိုယ်ပိုင်ရှိမြင်သိပေရှာကံကိုယ်ပိုင်ရှိမြင်သိပေရှာကဲမူလတံဗုဒ္ဓဘာသာအဆင့်ဟာကံကံဤကျိုးကိုယုံကြည်နိုင်တဲ့ကံကိုယ်ပိုင်ရှိတဲ့ပုဂ္ဂိုလ်ဖြစ်ရတယ်ကံကံအကျိုးကိုယုံကြည်နိုင်တဲ့ကာမတက္ကတာတမာဒိဋ္ဌိဉာဏ်လေးရရင်မူလတံဗုဒ္ဓဘာသာနောက်အလေတန်းကြတော့ အလေထင်လင်းမြင်ရှင်းလက္ခဏာအလေတံဗုဒ္ဓဘာသာကြတော့ဒီကမ္မတက္ကတာတမာဒိဋ္ဌိဉာဏ်လေးနဲ့မရတော့ဝိပဿနာတမာဒိဋ္ဌိဉာဏ်ယုံနာအဖြစ်ပြက်သဘောတွေကိုဉာဏ်နဲ့ရှင်းရှင်းလင်းလင်းသိတယ်အဲ့ဒါဝိပဿနာတမာဒိဋ္ဌိဉာဏ်ပဲယုတ်သဘောနံသဘောတွေသိတယ်ပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်မှုမမြဲတဲ့အိဋ္ဌလက္ခဏာတွေသိတယ် ပေါ်မှုပြမှုဖြစ်မှုပြမှုတွေမပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့သဘောကိုသိတယ်။ကိုယ်လိုတိုင်းမဖြစ်သူသဘောတိုင်းသူဖြစ်နေလို့အစိုးမရတဲ့အနတ္တသဘောကိုသိတယ်။အဲလိုအနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာတွေထင်လာပြီဆိုရင်ဗာဗုဒ္ဓဘာသာလဲကျေဆိုလိုက်အလေထင်လင်းမြင်ရှင်းလက္ခဏာအထေတံလေးကံမြင်သစ္စာ ဒီလိုအထက်တန်းဗုဒ္ဓဘာသာအဆင့်ရောက်မယ်ဆိုရင်တော့ဒုက္ခသစ္စာသမုဒိယသစ္စာនិရောဓသစ္စာမေဃသစ္စာဆိုတဲ့အမှန်တရား၄ပါးကိုကိုယ်တိုင်ဉာဏ်နဲ့တခါနဲ့ရှုရင်းပွားရင်းနဲ့ဒီသစ္စာတရားတွေကိုကိုယ်တိုင်ဉာဏ်နဲ့တွေ့မြင်သွားပြီဆိုရင်ကတော့တစ်ချိန်တစ်ခါလောက်တွေ့မြင်သွားရင် သောတပတ္တိမဉ္ဇဉ်ပူဉ္ဇဉ်ရသောတပန်အရိယာပုဂ္ဂိုလ်ဖြစ်သွားနှစ်ချိန်နှစ်ခါလောက်တွေ့မြင်သွားလို့ရှိရင်တဂရဂံမိမဉ္ဇဉ်ပူဉ္ဇဉ်ဆက်ရောက်တဂရဂံဖြစ်သွား သုံးချိန်သုံးခါလောက်မျက်မှောက်ပြုတွေ့သိသွားပြီဆိုရင်အနာဂါမိမညာပုံညာဆက်ရောက်အနာဂါရိယပုဂ္ဂိုလ်ဖြစ်လေးချိန်လေးခါဒီဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမေဃသစ္စာဆိုတဲ့အမှန်တရားတွေကိုအရိယာမညာနဲ့လေးချိန်လေးခါလောက်သိရပြီဆိုရင်တော့အရဟတမညာပုံညာဆက်ရောက်ပြီးတော့ယဟန္တာဖြစ်သွားတယ်အဲဒီလိုဆိုရင်တော့ဗုဒ္ဓဘာသာဝင်ဟာအထက်တန်းစားအဆင့်ရောက်သွားပြီဘာအဆင့်တန်းလဲ လေတကယ့်အထက်တန်းစားအဆင့်ပဲအထက်တန်းစားဆိုတော့အထက်တန်းစားပုဂ္ဂိုလ်တွေဖြစ်တော့အပယ်၄ပါးကိုရောက်နိုင်ပါဦးမလားဘယ်တော့မှမရောက်နိုင်တော့အပယ်၄ပါးကလုံးဝလွတ်ပြီအောက်ထက်သောတပတ္တိမဉ္ဇဏ်လောက်ရသွားပြီတစ်ကြိမ်တစ်ခါလောက်ဒီသစ္စာတရားလေးတွေကိုကိုယ်တိုင်ဉာဏ်နဲ့တစ်ကြိမ်တစ်ခါလေးလောက်တွေ့ရသိရမြင်ရပြီဆိုရင်တော့ဖြင့်အဲ့ဒီပုဂ္ဂိုလ်ကသောတပန်အရိယာပဲပါရိယာလေဟေးသောတပန်ဖြစ်သွားပြီဆိုရင် အပယ်လေးပါးလုံးဝလွတ်ပြီ အပေပုံကခဏတစ်ဖြုတ်လားလုံးဝလားအေးလုံးဝကိုလွတ်သွားပြီဘယ်တော့မှအပေလေးပါးကိုမကြရောက်နိုင်တော့ဘူးအပေလေးပါးကြရောက်နိုင်တဲ့အကုသိုလ်ကံนี่အဲ့ဒီပုဂ္ဂိုလ်ပြုသေးသလားမပြုတော့ဘူးလားမပြုတော့ဘူးအဲ့တော့ဒီသစ္စာလေးပါးအမှန်တရားကိုဘုန်းကြီးတို့ဉာဏ်နဲ့သိမြင်အောင်ကြိုးစားဖို့အားထုတ်ဖို့မလိုဘူးလားခုရွှေမင်းဝန်သာသနာရိပ်တာကိုလာရောက်ပြီးတော့မာသတိပဋ္ဌာန်ဝိပဿနာတရားတွေရှုနေပွားနေအားထုတ်နေတယ်ဆိုတာ ဒွါရ6ပါးကပေါ်သမျှအာယုန်တိုင်းကိုရှုနေပွားနေအထုတ်နေတယ်ဆိုတာဟာဒီအမှန်တရား၄ပါးသိဖို့ပဲဘာကိုသိဖို့လဲဒီအမှန်တရား၄ပါးကိုသိဖို့မြင်ဖို့ပဲအဲ့လိုအမှန်တရား၄ပါးကိုသိအောင်မြင်အောင်အခုရှုမှတ်လို့ယုံနာငါစလို့ဝိပဿနာဉာဏ်နေအစဉ်စဉ်တက်ဟောအဖြစ်အပျက်ကလေးတွေသိမြင်နိုင်တဲ့ဥရိယဘယဉာဏ်အဲ့လိုဥရိယဘယဉာဏ်ကနေပြီးတော့တခါနဲ့တဆင့်တက်လာတဲ့အခါကာလကြတော့ဟောဘင်္ဂ လင်္ကာဆိုတဲ့ဘုန်းကြီးတို့အပြက်ကိုသိတဲ့ဉာဏ်ရှုတိုင်းရှုတိုင်းဟာရှုစရာအာယုံလေးကလည်းပေါ်လာတဲ့ဖြစ်မှုသဘောမထင်ရှားဘူးသိလိုက်တာနဲ့ပြက်သွားတယ်အတန်လေးကြားလိုက်တယ်ဆိုရင်ပြက်သွားပြီမရှိတော့ရှုချိန်ကိုမရတော့ဘူးပြက်သွားပြီအဲလိုအပြက်သဘောကြီးတဲ့သိတဲ့ဘင်ကညာအဲလိုပြက်နေတာကြီးတဲ့သိတဲ့အခါကလည်းကြတော့ဘုန်းကြီးတို့ယောဂီများဒီယုံနာခန္ဓာကြီးပေါ်မှာအပြက်ကြီးပဲလို့သိလာတော့ကြောက်ဖွယ်ကြီးထင်လာတယ် ဘုန်းကြီးတို့အိမ်အိုတိုက်အိုကြီးတဲ့နေရတဲ့အခါမှာမလွဲတာလို့နေရပေမဲ့အဲ့ဒီတဲ့နေရတာကြောက်သလားမကြောက်ဘူးလားအချိန်မရွေး ပြိုကျနိုင်တယ်အချိန်မရွေးပါဖြစ်နိုင်တယ်ဒါကြောင့်မို့အဲ့လိုအိမ်ပြက်ကြီးတိုက်ပြက်ကြီးကြောင်းပြက်ကြီးတဲ့နေရတဲ့ပုဂ္ဂိုလ်ဟာကြောက်နေတယ်လို့ပဲဒီယုံနာအပြက်ကြီးတဲ့မြင်နေရတဲ့ခန္ဓာဒါကြီးပိုင်ဆိုင်နေတဲ့ပုဂ္ဂိုလ်ဟာလည်းပဲကြောက်ဖွယ်မထင်ပေဘူးလားဗျာအေးကြောက်ဖွယ်ထင်တဲ့ဗယညံ နောက်ပြီးတော့အဲ့ဒီယုံနာတွေကိုမကောင်းဘူးလို့ထင်လာတဲ့အာရိနဝဉာဏ်အဲ့ဒီမှာဉာဏ်တွေအစင်းစင်အစင်းစင်တက်လာတယ်။ဒီအဲ့ဒီကနေပြီးတော့ဘုန်းကြီးတို့ယောဂီများဒါတွေကိုမကောင်းဘူးလို့ထင်လာတဲ့ခါကျတော့ဒီယုံနာခန္ဓာကြီးရနေတာကိုမလိုချင်တော့ညှိငွေ့တဲ့နေပြည်တော်ဉာဏ်ပါဉာဏ်တွေဖြစ်လာတယ်။အေးနေပြည်တော်ဉာဏ်ဆိုတာညှိငွေ့လာတာဒီခန္ဓာကိုယ်ကြီးလိုချင်တာလားမလိုချင်တာလားနှစ်သက်တာလားမနှစ်သက်တာလားလုံးဝကိုမနှစ်သက်တော့ဘူးလိုကိုမလိုချင်တော့ဘူးညှိငွေ့လာတယ် အဲ့ဒီကြတော့ညင်းငွေ့ပြီးတော့ဒီခန္ဓာကိုယ်ကြီးကလွတ်ချင်သလားမလွတ်ချင်ဘူးလားအေးလွတ်မြောက်ချင်တာကမုံစီတုကမြတညာလွတ်မြောက်အောင်တပံအားဆိုင်ပြီးတော့ကြိုးစားအားထုတ်နေတာကပฏิသင်္ခာညာအဲ့ဒီလိုဉာဏ်လေးအစစ်စစ်ပေါ့ဗျာအဲ့ဒီကနေပြီးတော့ဆက်လက်ရှုမှတ်ပွားများအားထုတ်သွားတဲ့အခါကာလကြတော့ဟောချမ်းသာစင်းရဲကိုအညီအမျှထားပြီးရှုနိုင်တဲ့သင်္ခါရုပိက္ခာဉာဏ်အဲ့ဒီမှာဉာဏ်လေးအစစ်စစ်တက်လာအဲ့ဒီကနေဆက်လက်ပြီးတော့ဒီကံနဲ့ရှုမှတ်ပွားများအားထုတ်သွားတဲ့အခါကာလကြတော့ အနုလောမဉာဏ်အဲ့ဒီမှာယုံနံတို့ရဲ့ချုပ်ဆုံးရအာယုံစီကိုပြေးဝင်ဆက်ရောက်သွားတဲ့ဉာဏ်ပုထုဇဉ်အနွယ်ကိုဖြတ်သွားတဲ့ဂုတရဘူဉာဏ်အဲ့ဒီကနေဆက်လက်ပြီးကြိုးစားအားထုတ်လိုက်တဲ့အခါကျတော့ယုတ်တရားနံတရားတွေရဲ့ချုပ်ဆုံးပြတ်ဆဲသွားတဲ့သဘောနဲ့တက်ဝင်သွားတဲ့မေဉဏ်နောက်တစ်ကြိမ်ပြန်ဖြစ်တဲ့ဖိုဉဏ်ဘာဖြစ်တာပါလဲပြန်ပြီးတော့ဆင်ញံလိုက်တဲ့ပစ္စဝကနာဉာဏ်ဆိုတဲ့အဲ့ဒီမှာဉာဏ်စင်လေးအစဉ်စဉ်ဖြစ်တာဒီဉာဏ်လေးအစဉ်စဉ်အားပြိတ်လာတဲ့အခါကျတော့ ဉာဏ်လေးအာလုံးပြည့်ပြီးတော့အာလုံးမဉဏ်ပူဉဏ်နဲ့ဆက်ရောက်သွားပြီဆိုတဲ့အခါကလည်းကြတော့ဒီအမှန်တရားဒုက္ခသစ္စာဆင်းရဲကြောင်းအမှန်တရားသမုဒိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားစသည်ဖြင့်အဲ့ဒီမှာဒုက္ခသမုဒိယနိရောဓမေဃဆိုတဲ့အမှန်တရား၄ပါးကိုကိုယ်တိုင်ဉာဏ်နဲ့ဓာတ်ထိတွေ့လာတာအဲဒါဘုန်းကြီးတို့ယောဂီများဒီအမှန်တရား၄ပါးကိုအရိယာမေညာနဲ့တစ်ချိန်တစ်ခါလေးလောက်သိလိုက် မြင်လိုက်ပြီဆိုရင်ကတော့ဖြင့်အဲ့ဒီပုဂ္ဂိုလ်ဟာနောက်ထပ်အပယ်၄ပါးကိုလမ်းနိုင်ပါဦးမလားဗျာဒါကြောင့်မို့အပယ်၄ပါးကိုမကြရောက်နိုင်တဲ့အတွက်အတွေ့အထက်တန်းစာဗုဒ္ဓဘာသာမဖြစ်ပေဘူးလားကဲအထက်တန်းစာဗုဒ္ဓဘာသာဖြစ်ဖို့အတွက်ဒီသစ္စာ၄ပါးအမှန်တရားကိုသိအောင်ဘယ်တရားတွေပွားရမှာလဲဆိုတော့မဂ်ခင်တရားတွေဘာတရားတွေလဲမဂ်ခင်တရားတွေ မဲခင်၈ပါးတရားကိုပွားမှဆင်းရဲတာကိုဆင်းရဲလို့အမှန်တိုင်းသိမယ်အမှန်တိုင်းသိမှဒီယုံနာခန္ဓာတွေကိုမလိုခြင်းမူယုံနာခန္ဓာတွေကိုအဲ့ဒီမှာမလိုခြင်းတော့ပဲနဲ့တတ်မဲ့တွေ့တာကန့်ညစ်မှုဆိုတဲ့တဏှာကိုပယ်နိုင်တယ်အဲ့ဒီတဏှာကိုပယ်နိုင်တယ်သမှုရိယသစ္စာကိုပယ်ပြီးဆိုရင်និရောဓနိဗ္ဗာန်ကိုဆက်ရောက်သွားတယ်အဲ့တော့ဒီမှာကတော့တိပယ်စိုက်ပွားတယ် ဒုက္ခသစ္စာဆိုတာပိုင်းခြားသိရမယ်တဲ့ဒုက္ခအရိယသစ္စာပဋိညေယံတဲ့ဒုက္ခသစ္စာဟာပိုင်းခြားသိရမယ်တရားတဲ့ဘာလို့ရမယ်တရားလဲဒုက္ခသစ္စာဟာပယ်ရမယ်တရားလားပိုင်းခြားသိရမယ်တရားလားနောက်တစ်ခါနံပါတ်2ကဒုက္ခသမုဒယော အရိယသစ္စာပဟာတပံတဲ့အဲဒီမှာအရိယာတို့သိရသောဆင်းရဲအစင့်မှတရားကိုပဟာတပံနဲ့ပယ်ရမယ် သမုဒိယသစ္စာကိုပယ်ရမယ်ပဟာတ္တဗတရားတဲ့သမုဒိယသစ္စာဟာသိရမယ်တရားလားပယ်ရမယ်တရားလားဒီသမုဒိယသစ္စာဟာပယ်ရမယ်တရားဒုက္ခនិရောဓအရိယသစ္စာ သစ္စိကာတပံနဲ့និရောဓသစ္စာဆိုတာပွားရမယ်တရားလားဆက်ရောက်ရမယ်တရားလားនិရောဓသစ္စာဆိုတာသစ္စိကာတပမျက်မှောက်ပြုဆက်ရောက်ရမယ်တရားနောက်ပြီးတော့ဒုက္ခនិရောဓဂာမိနိပရိပဒအရိယသစ္စာဘာဝေတပံနဲ့ မေဃသစ္စာဆိုတာဆက်ရောက်ရမယ့်တရားလားပွားရမယ့်တရားလားပွားရမယ့်တရားဒီတော့အစဉ်တိုင်းလေးဆိုမယ်ဆိုရင်တိပဲဆိုင်ပွားတိပွဲဆိုင်ပွား၄ပါးကိစ္စအပိုင်ရဆိုပြီးတော့ဘုန်းကြီးတို့စာပေမှာဒီလိုရေးထားတယ်ဒါပေမဲ့လို့ဘုန်းကြီးတို့ကျင့်စဉ်ပฏิပတ်တိကမနီးနဲ့ပြောမယ်ဆိုရင်တော့ပွားတိပယ်ဆိုင်၄ပါးကိုင်အမြိုက်နိဗ္ဗာန်ရောက်နိုင်သည် ပွားသိပယ်ဆိုင်ပွားမှသိမယ်သိမှပယ်နိုင်မယ်ပယ်နိုင်မှဆက်ရောက်မယ်ဒါကြောင့်ပွားသိပယ်ဆိုင်၄ပါးကပ်အမြိုက်နိဗ္ဗာန်ရောက်နိုင်သည်ဆိုလိုက်ပွားသိပယ်ဆိုင်၄ပါးကပ်အမြိုက်နိဗ္ဗာန်ရောက်နိုင်သည်ပွားသိပယ်ဆိုင်၄ပါးကပ် အမြိုင်နိဗ္ဗာန်ရောက်နိုင်သည်ဆိုကြည့်ပါေယောဂီပုဂ္ဂိုလ်များဟာမေဃသစ္စာဆိုတဲ့မေခင်တရားတွေပွားရမယ်။ဘာတရားတွေပွားရမလဲ။ မဲခင်တရားဆိုတာကသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယမသမ္မာတတိသမ္မာသမာဓိသမာဓိမဲခင်၃ပါးသီလမဲခင်၃ပါးပညာမဲခင်၂ပါးပေါင်းရင်မဲခင်ဘယ်နှပါး၈ပါးအဲ့ဒီမှာသီလမဲခင်ဆိုတာကတော့ဘုန်းကြီးတို့ရိတ်တံရောက်လို့သီလခံယူဆောက်တည်လိုက်ပြီဆိုတဲ့ကူက သီလမဲ့ခင်တွေကမိမိတန်တာမှမပြည့်စုံပေဘူးလားသီလမဲ့ခင်ကပြည့်စုံသွားပြီအဲ့တော့ဒီမှာတမာရိမဲ့ခင်နဲ့ပညာမဲ့ခင်ဒီမဲ့ခင်တွေကိုဖြစ်ပွားမှာရှုမှတ်တိုင်းရှုမှတ်တိုင်းဟာဒီမဲ့ခင်၅ပါး၅ပါးတပြိုင်တည်းဖြစ်သွားတမာရိမဲ့ခင်၃ပါးရဲ့ပညာမဲ့ခင်၂ပါးရဲ့သီလမဲ့ခင်၃ပါးကပြည့်စုံနေပြီသီလစောင့်တည်စောင့်ထိန်ထားတယ်စင်ကြယ်တယ်ဆိုတဲ့ကသီလမဲ့ခင်ပြည့်စုံသွားပြီ အဲ့တော့မဲခင်၈ပါးတစ်ချက်မှတ်လိုက်ရင်ဖောင်းတယ်လို့တစ်ချက်မှတ်လိုက်ရင်မဲခင်၈ပါးဘိန်တယ်လို့ဓမ္မဆိုတာကအားဆိုင်တာဥပမာအဖြစ်ဖောင်းအာယုံလေးပေါ်လာတယ်ယောဂီကဖောင်းတယ်လို့ရှုမှတ်နိုင်အောင်စိတ်အားလေးမဆိုင်ရဘူးလားဒီအဲ့ဒါတမဝါယမမဲခင်ပဲဖောင်းတဲ့အာယုံလေးပေါ်မှာမဆိတ်ကြီးကပြီးတော့တည်သွားအောင်ဟောင်းတယ်လို့မရှုရဘူးလားရှုလိုက်တာလေးကတမ္မာတတိမဲ့ခင်ရှုလိုက်တဲ့အခါမှာအဲ့ဒီဖောင်းအာယုံလေးပေါ်မှာရှုစိတ်လေးကပ်ပြီးတော့တည်မသွားဘူးလား အဲ့ဒါတမ္မာတမာတိမဲ့ခင်မဲ့ခင်၃ပါးတမာတိမဲ့ခင်၃ပါးဖြစ်သွားအဲ့ဒီပုံမှာမတ်စိတ်လေးတည်သွားတဲ့အခါကာလကြတော့ဘုန်းကြီးတို့ယောဂီများစိုးစိုးပိုင်းကယောဂီသိနေတာကတော့ဝမ်းပိုက်ကြီးဖောင်းတယ်ဆိုရင်ဝမ်းပိုက်ကြီးဖောင်းပိန်တယ်ဆိုရင်ဝမ်းပိုက်ကြီးပိန်သွားအဲ့ဒီဖောင်းတာကလည်းငါပဲဖောင်းတယ်လို့သိတာလည်းငါပဲဆိုတဲ့အမှားသိသိအခုအဲ့ဒီရှုမှတ်စိတ်လေးကဖောင်းအာယုံပေါ်ပိန်အာယုံပေါ်မှာကြာရှည်စွာတည်နေတဲ့အခါကာလကြတော့ ကောင်းတယ်လို့ရှုလိုက်တဲ့အခါမှာဝမ်းပိုက်ဆိုတဲ့တဏ္ဍာလည်းမထင်တော့တရွေချင်းတရွေချင်းတောင့်တင်းပြီးတော့လာတဲ့သဘောမတွေ့ရဘူးလားတောင့်တင်းလာတဲ့သဘောဆိုတာဝါယောတံဗာတတ်ပါလိမ့်မယ်ဒီဝါယောတရဲ့သဘောလေးသိလားပိန်နေဆိုပြန်တော့လေပဲဟိုတုန်းကဝမ်းပိုက်ဆိုတဲ့တဏ္ဍာကြီးမထင်ရှားတော့ပဲနဲ့တရွေချင်းတရွေချင်းရွေ့ရွေ့ပြီးတော့ရော့ကျသွားတဲ့သဘောလေးမတွေ့ရဘူးလားအဲ့ဒီရော့ကျသွားတဲ့သဘောလေးကလည်းဗာတတ်ကလေးနဲ့ ဝါယောဓာတ်လေးပဲအဲ့ဒီဝါယောဓာတ်လေးသိတာအမှန်သိလားအမှားသိလားအမှန်သိဖြစ်တဲ့အတွက်ကြောင့်မို့တမ္မာဒိဋ္ဌိကောမလားမိစ္ဆာဒိဋ္ဌိကောမလားအေးအဲ့ဒီမှာတမ္မာဒိဋ္ဌိမဲ့ခင်ဗာမဲ့ခင်လေအမှန်မြင်တာလားအမှားမြင်တာလားအမှန်မြင်တဲ့အတွက်ကြောင့်တမ္မာဒိဋ္ဌိမဲ့ခင်ဟိုဘက်ကတမ္မာသင်္ကပ္ပမဲ့ခင်ဆိုတာကဒီမှတ်စိတ်လေးအမှန်တမ်းမြင်ဖို့အတွက်မှတ်သိစိတ်လေးအဲ့ဒီဘောင်းအာယုံပိန်အာယုံလေးပေါ်မှာရောက်ပါအောင် တွန့်ပို့ပေးလိုက်တဲ့သဘောလေးဟာတမ္မာသင်္ကပ္ပမေခင်တဲ့အဲတော့တမ္မာဒိဋ္ဌိရဲ့တမ္မာသင်္ကပ္ပဆိုတဲ့နှစ်ပါးကပညာမေခင်နှစ်ပါးဗာမေခင်နှစ်ပါးလေစောစောကတမာတိမေခင်က3ပါးပညာမေခင်က2ပါးပေါင်းရင်5ပါးဒီ5ပါးကိုကာရကမေခင်လို့ခေါ်တယ်ဗာမေခင်လို့ခေါ်တယ်အလုတ်တမမေခင်မှတ်ချက်တစ်ခုတစ်ခုပြည့်စည်သွားအောင်ဒီ၅ပါးပေါင်းပြီးလုပ်လိုက်တဲ့အတွက်ကြောင့်မို့သူကကာရကမေခင်အလုတ်တမမေခင်၅ပါး သီလမဲ့ခင်ကစောစောကပြောတယ်သီလခံယူဆောက်တည်ပြီးပြီဆိုတဲ့ကူကသီလမဲ့ခင်သုံးပါးကအပြည့်စုံပြီဘူးလားသမ္မာဝါစာသမ္မာကမ္မန္တာသမ္မာအာဇီဝသီလမဲ့ခင်သုံးပါးကအားလုံးပြည့်စုံပြီးသားဖြစ်တဲ့အတွက်မိမိတို့ရှုမှတ်လိုက်တဲ့အခါမှာသီလမဲ့ခင်မှာပေါင်းထည့်လိုက်မယ်ဆိုရင်တစ်ချက်မှတ်လိုက်တိုင်းမှတ်လိုက်တိုင်းမဲ့ခင်ဘယ်နှပါးပါဝင်လဲမဲ့ခင်၈ပါးတိမှန်ဉာဏ်မှန်ပြောပြုမှန်နဲ့ကောင်းမှန်တမွေ ဖြူစင်ဖွေး၍မှန်ရေးကြိုးစားမှန်ညာတတိတမာတိနှင့်ဤတိရှိပြကျင့်စဉ်မှာမေဃတစ္ဆာတိလို့ဒီမှာဆုံးပုဂ္ဂလိကဲတာလေးဆိုကြည့်မယ်နော်တိမံကြံမှန်ပြောပြူမှန်နှင့်ကောင်းမှန်တမွေဖြူစင်ဖွေး၍ မှန်ရေးကြိုးစားမှန်ညာတတိတမာတိနှင့်ဤတိရှိဖြာကျင့်စဉ်မှမေဃတစ္ဆာတိတိမှန်ကြံမှန် သိမှန်ဆိုတာသမ္မာဒိဋ္ဌိကြံမှန်ဆိုတာသမ္မာသင်္ကပ္ပဒါလေးကိုလေသဘောပေါက်ဖို့လိုရင်ပြောပြုမှန်နေဆိုတာသမ္မာဝါစာပြောတယ်ဆိုတာသမ္မာဝါစာပြုလုပ်တယ်ဆိုတာသမ္မာကမ္မန္တကောင်းမှန်တမွေးဆိုတာအတမွေးမှုမှန်ကန်တယ်ဆိုတာသမ္မာအာဇီဝကောင်းမှန်တမွေးဖြူစင်ဖွေး၍မှန်ရေးကြိုးစားဆိုတာကြိုးစားမှုဆိုတာသမ္မာဝါယမမှန်ရာတတိဆိုတာရှုမှတ်တဲ့အာယုံပေါ်မှာတတိလေးကတ်သွားတာ မှန်ညာမှတ်ချက်မှတ်တဲ့အာယုံလေးကိုမှတ်စိတ်လေးရှုမှတ်လိုက်တာကတမ္မာတတိဓမ္မညာတတိတမာတိနဲ့ဆိုတာရှုမှတ်ရအာယုံလေးပေါ်မှာစိတ်လေးကတ်တည်သွားတာတမာတိအဲတော့အဲ့ဒီကတမာတိမဲ့ခင်က3ပါးဟိုကသီလမဲ့ခင်က3ပါးပညာမဲ့ခင်က2ပါးပေါင်းရင်မဲ့ခင်10ပါးတိမှန်ကြံမှန်ပြောပြမှန်နှင့်ကောင်းမှန်တမွေကောင်းမှန် ဖြူစင်ဖွေး၍မှန်ရေးကြိုးစားမှန်ညာတတိသမာဓိနှင့်ဤတိရှိဖြာကျင့်စဉ်မှာမေဃသစ္စာတိဤယောဂီပုဂ္ဂိုလ်များဟာမေခင်7ပါးအကျင့်တရားတွေကိုပွားရမယ် အခုထိုင်ပြီးတော့ဘောင်းအာယုံပင်အာယုံလေးပွားနေတာဘာသစ္စာတွေပွားနေတာလဲမဲခင်၈ပါးတွေကြွားတယ်လမ်းတယ်ချတယ်လို့ရှုမှတ်နေတာဘာတရားတွေပွားနေတာလဲမဲခင်၈ပါးတရားတွေပွားနေတာမဲခင်တရားတွေပွားမြင်တယ်ကြားတယ်နားတယ်စားတယ်ရှုမှတ်နေတာမဲခင်တရားတွေပွားနေတာအဲလိုဒွါရနဲ့အာယုံဆုံးတိုင်းပေါ့၆ဒွါရကပေါ်သည်မြအာယုန်တိုင်းကိုတတိကပ်ပြီးရှုမှတ်နေသမျှတွေဟာမေခင်တရားတွေပွားနေတာ အဲ့လိုပွားနေတဲ့အခါကာလကြတော့အခုရှုတိုင်းရှုတိုင်းရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်လေးဆွဲမြဲစွာကတ်တည်နေတဲ့အခါကာလကြတော့ရှုစရာအာယုံလေးဟာလည်းပေါ်လာပြီးရင်ဘာဖြစ်သွားတာလဲရှုသိနေတဲ့ရှုသိစိတ်လေးကရောသိပြီးရင်ဘာဖြစ်သွားတာလဲမြဲတာလားမမြဲတာမမြဲတာအခုဘောင်းအာယုံလေးကိုရှုတဲ့ယောဂီပုဂ္ဂိုလ်တမာရီအားကောင်းနေတဲ့ပုဂ္ဂိုလ်ကြတော့ဟိုကဘောင်းမူလေးစဖြစ်ပေါ်လာတယ်သိလိုက်တယ်ဘောင်းမူလေးကုံဆုံးသွားတယ်ပြတ်သွားတယ် နောက်တကဖောင်းမှုလေးမရှိတော့မှပိန်မှုအာယုံလေးအသည့်ဖြစ်ပေါ်လာတယ်ပိန်နေလို့ရှူလိုက်တယ်ဟောပိန်မှုလေးကုံဆုံးသွားတယ်ပြတ်သွားမရှိတော့နောက်တကဖောင်းမှုအသည့်ကလေးအစားထုတ်ပြီးပြောလာပြန်တယ်ဖောင်းမှုလေးပြတ်သွားတယ်နောက်တကပိန်မှုအသည့်ကလေးအစားထုတ်ပြီးဖြစ်ပေါ်လာပြန်တယ်ပိန်မှုလေးပြတ်သွားတယ်နဲ့အဲ့ဒီအာယုံလေးကလည်းပေါ်ပြီးပြောင်းမှတ်သိစိတ်လေးကလည်းသိပြီးပြောင်းပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်နဲ့မြဲတာတွေတွေ့သလားမမြဲတာတွေတွေ့သလားအေးမမြဲတဲ့သဘောတရားတွေ ဖြစ်မှုပြမှုတွေမပြတ်နှိမ့်ဆက်နေတဲ့သဘောတရားဒုက္ခလက္ခဏာတွေကိုယ်လိုတိုင်းမဖြစ်သူ့သဘောတိုင်းသူဖြစ်နေတဲ့အစိုးမရတဲ့အနတ္တသဘောတွေတိတိကျကျဉာဏ်နဲ့သိနေပြီဆိုတော့အဲ့ဒီဆင်းရဲတာလေးကိုဆင်းရဲတာအမှန်တိုင်းသိသလားမသိဘူးလားဗျာတေချာရှုနေတော့မမြဲတာကိုသိတယ်ပေါ်မှုပြောင်းမှုဖြစ်မှုပြက်မှုတွေကမပြတ်နှိမ့်ဆက်နေလို့ဒီခန္ဓာကိုယ်ကြီးဟာဆင်းရဲတာကိုမသိဘူးလား ဆင်းရဲတာကိုသိတယ်လေဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကဒီခန္ဓာကိုယ်ကြီးရလာခန္ဓာ၅ပါးရလာပြီဆိုရင်ဒုက္ခသစ္စာရတာတဲ့ဘာရတာလဲလေဒုက္ခသစ္စာကိုရတာတာတဲ့ဣဒံကောပန္နာဘိကဝေဒုက္ခရိယသစ္စာနဲ့ဇာတိပိဒုက္ခသရာပိဒုက္ခမရဏပိဒုက္ခအပိယေဟိအပိယေဟိအပိယေဟိတံပယောကောဒုက္ခောပိယေဟိဝေပယောကောဒုက္ခော ယံပိဿနလဘေတိတံပိဒုက္ခတံခိတ်ဒေနပင်စုပါဒာနဲ့ခန္ဓာပိဒုက္ခဘုရားရှင်ကိုရောမြတ်ကြီးကဓမ္မစကြာဒေသနာတော်မှာဒါကိုဟောတာဘိက္ခုယဟန်တို့ဣဒံခောပနာဤဆိုလက်တန်သောတရားဒီကဒုက္ခအရိယသစ္စာအရိယတို့သိမြင်တဲ့ဆင်းရဲအစစ်မှန်တရားပဲတဲ့အဲ့ဒီဆင်းရဲအစစ်မှန်တရားကဘာလဲဆိုတော့ဇာတိပိဒုက္ခတဲ့ဘဝသည်ဖြစ်ရခြင်းတည်လေတနည်းအားဖြင့်ပဋိသန္ဓေနေရခြင်းတည်လေဒုက္ခဆင်းရဲပဲ ပရိသတ်တွေနေရတာချမ်းသာသလားဆင်းရဲသလားမိခင်ရဲ့ဝမ်းကြတိုက်လေးထဲမှာတကယ်ကျင်းမြောင်းလာတဲ့မိခင်ရဲ့ဝမ်းကြတိုက်လေးထဲမှာအစာသစ်အိမ်ကိုခေါင်းပေါ်မှာရွက်အစာဟောင်းအိမ်ကိုပင်ကုထိုင်ပြီးတော့မြောက်ပိုလေးငုတ်တုတ်မှိုင်းသလိုဝမ်းကြတိုက်ထဲမှာနော်အင်မတန်မဲမိုက်မှောင်မဲပြီးတော့အင်မတန်နန်စော်လာတယ်အဲ့ဒီဝမ်းကြတိုက်ထဲမှာဒီလိုအစာအသစ်အိမ်ကိုခေါင်းပေါ်မှာရွက်ထားရပြီးတော့အစာဟောင်းအိမ်ပင်ကုထိုင်ပြီးတော့ မြောက်အုပ်လေးငုတ်တုပ်လေးနေရတယ်လို့ဆိုတော့ပဋိသင်္ဍေနေရတာချမ်းသာသလားဆင်းရဲသလားကဲဒီတော့မိခင်ရဲ့ဝမ်းကြတိုက်တဲ့ကမိခင်ရဲ့ဝမ်းကြတိုက်တဲ့ကကျွတ်လွတ်လာပြီအဲ့ဒီမှာဝမ်းကြတိုက်တဲ့ကကျွတ်လွတ်လာပြီဆိုတဲ့အခါကျတော့အပြင်ရောက်တာနဲ့တပြိုင်နက်တည်းအဲ့ဒီကလေးဟာဥဲဆိုပြီးတော့ငိုသလားမငိုဘူးလားကဲသူ့ဘဝစပြီးရောက်လာလိုက်တဲ့ကအငိုနဲ့စတာလားအကြီးနဲ့စတာလား ချမ်းသာလို့လားဆင်းရဲလို့လားမငိုရင်ဟိုကဆရာဝန်ဆရာမကတင်မလေးဘုတ်ဆိုပုတ်ချရအဲဒီမှာအဲဆိုပြီးတော့တန်ထွက်လာတာဟုတ်တယ်မဟုတ်လားအဲ့ဒါအငိုနဲ့စခဲ့ရတာဘဝဒါကြောင့်မို့ဘဝရလာပြီဆိုတဲ့ကူကဆင်းရဲနဲ့စလာဒါကြောင့်မို့ဒုက္ခသစ္စာတဲ့မြတ်စွာဘုရားကဇာတိတိဇာတိပိဒုက္ခဘဝတိဖြစ်ရခြင်းဟာလည်းပဲဒုက္ခဆင်းရဲပဲတဲ့ဇရာပိဒုက္ခတဲ့။အိုရတာရောချမ်းသာသလားဆင်းရဲသလား ဆင်းရဲတာကိုကြည့်ကျင်တာလေးမကြည့်ရတော့ဘာဖြစ်လဲဆင်းရဲအခုခေတ်မှာဆိုရင်ကြည့်စရာတွေကလည်းအများကြီးကိုယ့်အိမ်ထဲမှာကိုယ်ပဲထိုင်ကြည့်နေအောင်ပဲကြည့်ရတာကကိုယ့်ဟာကိုယ်အဝေးကထိုင်ကုန်ကမမြင်ရတော့ရှင်နာကပ်ပြီးတော့ထိုင်ကြည့်နေရတာမျက်စိပုတ်ပုတ်ပြီးတော့ကြည့်ကျင်တာကိုမြင်ကျင်တာမမြင်ရလို့ဆင်းရဲတယ်လို့ကိုကြားကျင်တာလေးမကြားရတော့ရောမဆင်းရဲဘူးလားဆင်းရဲတယ်လေအိုးလာပြီဆိုရင်နားတွေကရော ထိုင်းလာဟိုကပြောနေကြပြီ အိမ်မှာမိသားစုစုမိတဲ့ခါကျတော့တခါပြောကြဆိုကြဟဲ့ဘာပြောတာလဲငါပြောပါအောင်နားမကြားပါဘူးဆိုမှသိသိကျင်တာပဲအဲ့ဒီမှာကြားကျင်တာမကြားရတော့ဘာဖြစ်နေလဲဆင်းရဲတာပဲကြားကျင်တာမကြားရလို့ဆင်းရဲတယ်လို့စားကျင်တာမစားရတော့ရောကဲသူများလည်းကတခါလေလက်ဖက်တုပ်ကျင်းတုပ်တွေတချို့ချို့နဲ့ဝါစားကြလိုက်တာလေသွားတွေကလည်းမကောင်းသွားလည်းမရှိအဲ့ဒီမှာအဲ့ဒီလိုဖြစ်နေတာစားကျင်တာမစားရပြန်တော့လည်းပဲဘာဖြစ်လဲ ဒါဘုန်းကြီးတို့ဇာတိပိဇရာပိပိုတဲ့အတွက်ကြောင့်မို့ဟောမျက်စိတွေကလည်းမှုံနာတွေကလည်းထိုင်သွားတွေကလည်းကြွေးခါးတွေကလည်းကိုင်းဆိုတော့ကိုသွားခြင်းတဲ့နေရာသွားလို့ရသေးလားထိုင်လို့ထားလို့တောင်မှအဆင်မပြေဘူးဟဲ့ငါထူပါအောင်ဟဲ့ကိုင်းပါအောင်ဟဲ့မပါအောင်နဲ့ဆိုတော့သွားခြင်းတဲ့နေရာမသွားရတော့လည်းပဲဘာဖြစ်လဲဗျာဆင်းရဲတာပဲဒါကြောင့်မို့ဇရာပိဒုက္ခအိုရတာလေဆင်းရဲတယ်တဲ့မရဏံပိဒုက္ခတေရတာရောမဆင်းရဲဘူးလား တေခါနေဆဲဆဲဆင်းရဲပြီဆိုမှအောက်ဆင်းရဲတာအဲ့ဒါမသိလို့တချို့ကအမလေးတက်တောင့်တက်တာလေးတဲ့ဟုတ်မယ်တက်တောင့်တက်တာလေးတဲ့ဘာမှတောင်ဖြစ်ဘူးတဲ့တေချာသွားစမ်းကြည့်ပါလားအသားကိုစမ်းကြည့်လိုက်နဖူးလေးပဲစမ်းကြည့်ကြည့်လက်ကလေးပဲစမ်းကြည့်ကြည့်အဲ့ဒီပုဂ္ဂိုလ်တေခါနေဆဲဆဲအချိန်မှာချွေးအစည်းပေါက်နေကက်စီးကက်စီးနဲ့ဖြစ်နေတယ်အဲ့တော့ကက်စီးကက်စီးနဲ့ဖြစ်နေတယ်ဆိုတော့ချွေးထွက်ယုံလားအစည်းတွေပါထွက်တာလား ကဲပင်မန်းလို့လားမပင်မန်းလို့လားပင်မန်းလုံးလို့ချွေးပါအစီးပေါက်ထွက်တာအဲ့တော့သေကံဤဆဲဆဲအသက်ကလေးထွက်ဖို့ရအတွက်အင်မတန်ဆင်းရဲတာဒါကြောင့်မရဏပိဒုက္ခံတဲ့သေရတာလေဆင်းရဲတယ်တဲ့မသိမိစัจ जा မှာသားကြောင့်သမီးကြောင့်ဇနီးကြောင့်ခင်မွန်းကြောင့်ပစ္စည်းကြောင့်တောကတွေပရိဒေဝတွေမရှိပေဘူးလားဗျာအေးတောကတွေပူဆွေးရတာပရိဒေဝငိုကြွေးရတာအခန္ဓာကိုယ်ကြီးရနေလို့ကိုယ်ဆင်းရဲတွေတွေးရတာဟောစိတ်ဆင်းရဲကိုယ်အလိုမကြတိုင်း ကိုလိုချင်တာမရတိုင်းစိတ်တွေကရောဘာဖြစ်နေလဲဆင်းရဲတာနောက်ဆုံးကြတော့အမလီကိုယ့်ရဲ့မိသားစုတွေကကိုအင်မတန်မြန်လို့တဲ့တဝိတယောက်ခွဲသွားပြီဆိုရင်ဥပါယတပြင်းပြင်းထန်ထန်ပူပန်ဆင်းရဲမှုတွေမခံစားရပြီဘူးလားဒီဘဝရလာပြီဆိုရင်အဲ့ဒီဆင်းရဲတွေဒါရင်လားဆိုတော့အပိယဟိတံပယောကောဒုက္ခောတဲ့မချစ်မနစ်သက်တဲ့ပုဂ္ဂိုလ်တွေနဲ့အတူတကွတွေ့ဆုံရှင်တွဲနေရတာရောချမ်းသာသလားဆင်းရဲသလားကိုမနစ်သက်တဲ့ပုဂ္ဂိုလ်နဲ့အမြဲတမ်းတွေ့နေကြပါလားသိဆင်းရဲတာပဲ ဟောပြီးရင်ဝေပယောဂောထုကိုကိုချစ်ခင်နှစ်သက်တဲ့ပုဂ္ဂိုလ်နဲ့ကိုယ်ကွင်းခွဲခွာနေရရင်ရောဘာဖြစ်လဲဆင်းရဲတာပဲအဲတော့ကိုနှစ်သက်တဲ့ပုဂ္ဂိုလ်နဲ့တခဏလေးတောင်မှမကွဲခွာနိုင်တခဏလေးတောင်မှတခါလေကွဲခွာပြီးတော့မနေနိုင်တကယ်လို့ကွဲခွာနေကြရရင်ဆင်းရဲတယ်ဒါကြောင့်မြတ်စွာဘုရားကယံပိဿာနလဘတိတံပိဒုက္ခံတဲ့လူချင်းနာမရတာလေဆင်းရဲပဲတဲ့တန်ခိတ်တေနပင်စုပါရနဲ့ခန္ဓာပိဒုက္ခတဲ့ အကျဉ်းအဖြစ်ငါပြောမယ်ကွာတဲ့ပြစုပါရနဲ့ခန္ဓာပြီးဒုက္ခခန္ဓာ၅ပါးရနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဒုက္ခသစ္စာရတာပဲတဲ့ဘာသစ္စာရတာလဲအေးခန္ဓာ၅ပါးရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒုက္ခသစ္စာရအခုဘုန်းကြီးတို့ယောဂီများရောဘုန်းကြီးများရောခန္ဓာဘယ်နှပါးရတာခန္ဓာကံမရနေတဲ့အတွက်ကြောင့်ဘာသစ္စာရနေတာဒုက္ခသစ္စာဒါကိုကိုကိုကိုသိချမ်းသာတဲ့ထင်မနေနဲ့ဆင်းရဲတုံဆင်းရဲခဲကြီးပဲ မြတ်စွာဘုရားကဒုက္ခသစ္စာကြီးရနေတာလို့ဒီလိုပဲဟောနေတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကအခုပေါ်သမျှအာယုန်တိုင်းကို၆ဒွါရကပေါ်သမျှအာယုန်တိုင်းကိုအခုရှုမှတ်ပြီးတော့မဲခင်ရှင်ပါအကျင့်တရားတွေနဲ့ရှုပွားအားထုတ်နေလို့ရှိရင်ရှုစရာအာယုန်လေးကလည်းပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်နဲ့မြဲတာတွေ့သလားမမြဲတာတွေ့သလားဖောင်းအာယုံပင်အာယုံလေးရှုပြန်တော့လေပဲဒီတိုင်းပဲဖောင်းအာယုံကလည်းပေါ်ပြီးပြောက်ပင်အာယုံလေးကလည်းပေါ်ပြီးပြောက်မတ်တိနေတဲ့မတ်တိစီလေးကလည်းပဲဘာဖြစ်နေတာလဲ အဲ့လိုပေါ်ပြီးပြောင်းနေလို့မြဲတာလားမမြဲတာလားမမြဲတဲ့သဘောတွေတွေ့နေတာအဲ့လိုပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်ဖြစ်မှုပြက်မှုတွေမပြတ်နှိမ့်ဆက်နေတော့ချမ်းသာသလားဆင်းရဲသလားကိုယ်ခန္ဓာကိုယ်ကြီးကိုကိုကို၌ကတော့အာကိုလောက်တဲ့ခန္ဓာကိုယ်ကြီးခိုင်မြဲတည်တတ်နေတဲ့ခန္ဓာကိုယ်ကြီးဆိုပြီးအာကိုတာအခုလိုမမြဲမှန်းသိတဲ့အခါကျတော့ဒီခန္ဓာကိုယ်ကြီးဟာအာကိုလောက်သလားအာမကိုလောက်ဘူးလားအာမကိုလောက်ဘူးအဲ့တော့ကြည်စမ်းဘုန်းကြီးတို့ဒီမှာအပြည့်ကြီးကိုရနေတဲ့ပုဂ္ဂိုလ်ဆိုတာကြည့်တဦးတယောက်ကမိမိကိုလက်ဆောင်လေးတစ်ခုပေးကြည့်ပါလား ပစ္စည်းလေးနာရီလေးပဲဖြစ်ဖြစ်ပေါ့လှပ်ပါတဲ့နာရီလေးရွှေအောင်နာရီလေးပေးလိုက်ဩလှလိုက်တာအင်မတန်မြန်လို့တယ်သူ့ကိုမြင်လိုက်တာဒါပေမဲ့အဲ့ဒီနာရီကြီးကအပြစ်ကြီးမှန်းလည်းသိရောဒီနာရီကြီးလက်ကိုပတ်ထားခြင်းစိတ်ရှိသေးရဲ့လားကိုနားလေးတောင်မထားခြင်းဘူးအဝေးလွတ်တောင်ပြလိုက်ခြင်းအပြက်အပြက်ကြီးအဆုတ်ကြီးမို့နှစ်သက်သလားမနှစ်သက်ဘူးလားအခုကိုယ်ခန္ဓာကိုယ်ကိုနှစ်သက်နေတယ်ဆိုတာကောင်းတယ်ထင်လို့နှစ်သက်နေတာခိုင်မြဲတယ်ထင်လို့နှစ်သက်နေတာ တကယ်တမ်းသာဒီခန္ဓာကိုအပြက်ကြီးကောင်းကောင်းမြင်ရပြီအပြက်သဘောကြီးလို့သိပြီဆိုရင်ဒီခန္ဓာပေါ်မှာနှစ်သက်မှုဉာဏ်တို့မှုတွေ့တာမှုရှိပါအောင်မလားဗျာလုံးဝကိုနှစ်သက်ဉာဏ်တို့တွေ့တာမှုမရှိတော့ဘူးအဲ့ဒါကြောင့်မို့ဆင်းရဲတာကိုဆင်းရဲလို့သိပြီဆိုရင်နှစ်သက်မှုတွေ့တာမှုဉာဏ်တို့မှုဆိုတဲ့တဏှာလောဘပယ်နိုင်သလားမပယ်နိုင်ဘူးလားဒါကြောင့်ပွားမှသိမယ်ဟုတ်တယ်မို့လားပွားရင်ဆင်းရဲမှသိမယ်ဆင်းရဲမှသိရင် အဲ့ဒီတွေ့တာကန့်ကျင်မှုတဏှာကိုဘာဖြစ်နိုင်လဲပယ်နိုင်တယ်ဆင်းရဲမှမသိရင်ပယ်နိုင်မှာမလားတူးကိုတူးတယောက်ကိုတယောက်ညံနိုးနေတယ်ဆိုတာဘုန်းကြီးတို့ယောဂီများ သူ့အပေါ်မှာညံနိုးနေတယ်ဆိုတာသူ့အပေါ်မှာသူဟာကိုယ့်အပေါ်မှာတကယ်ကိုညံနိုးတယ်လို့ထင်နေလို့ပါအဲ့ဒီပုဂ္ဂိုလ်ဟာကိုယ့်ရဲ့ကြွယ်ရာမှာတမျိုးမျိုးသာနေတာကိုကိုယ်ကိုယ်တိုင်သိကြည့်ပါလားအဲ့ဒီပုဂ္ဂိုလ်ရဲ့အပေါ်မှာညံနိုးတဲ့စိတ်ရှိသေးရဲ့လား မမြန်လို့တဲ့ပြင်သူ့ကိုကြည်ကြည်မြင်ကျင်တဲ့စိတ်ရောရှိသေးရဲ့လားစကားတောင်ပြောကျင်သေးရဲ့လားမပြောကျင်တဲ့ကိုယ်ရှိရောက်လာရင်တခုခုနဲ့ထပြီးလုံးမိတော့မှာဟုတ်တယ်မို့လားအဲ့ဒါမြန်လို့တာလားမမြန်လို့တာလားသူ့ရဲ့အပြစ်ကိုကိုမြင်တာလားမမြင်တာလားမြင်လို့အပြစ်မမြင်ခင်တော့ဘာဖြစ်နေလဲနှစ်သက်နေတယ်မြန်လို့နေတယ်အပြစ်လည်းမြင်လိုက်ကြရောနှစ်သက်မှုတွေရှိသေးရဲ့လားအခုကိုယ်ခန္ဓာကိုယ်ကိုကိုနှစ်သက်နေတယ်ဆိုတာအဲ့ဒီအပြစ်တွေမမြင်သေးလို့နှစ်သက်တာ ဟုတ်တယ်မို့လားမြဲတယ်လို့ထင်တယ်ကောင်းတယ်လို့ထင်တယ်ဟိုဒီခန္ဓာကိုယ်ကြီးရှိနေလို့ကိုယ်မှဘယ်လိုခံစားနိုင်လဲစံစားနိုင်လဲအခုသေးသေးချာချာညံနေကြည့်တော့မြဲတာမတွေ့ရအောင်ပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်နဲ့အမြဲတမ်းနှိမ့်ဆက်ကိုယ်အလိုတိုင်းနဲ့ဘာတစ်ခုမှသူလိုက်လုံမပေးတာတွေ့ရတဲ့အခါကလည်းကြတော့ဒီအပြစ်တွေလည်းကောင်းကောင်းမြင်ရောဒီခန္ဓာကိုယ်ကြီးလူချင်းနှစ်သက်မြန်တို့တွေ့တာမှုရှိပါအောင်မလားအဲဒီတော့တဏသမှုရိယသစ္စာကိုမပယ်နိုင်ဘူးလားဗျာကဲသိပြီဆိုရင်ပယ်နိုင်ပြီ အဲ့တော့တဏှာသမုဒိယပယ်နိုင်ပြီဆိုရင်အကြောင်းတဏှာချုပ်သွားရင် အကျိုးဆိုတာလည်းပဲမချုပ်ပေဘူးလားဗျာအကြောင်းတဏှာချုပ်သွားပြီဆိုရင်နောက်ထပ်အကျိုးဆင်းရဲဘယ်တော့မှမပေါ်တော့မဖြစ်ပေါ်တဲ့အတွက်ကြောင့်မို့အဲ့ဒီမှာချုပ်ငိမ့်သွားပြီအဲ့လိုချုပ်ငိမ့်သွားတာကိုဏိဒောဓသစ္စာဘာသစ္စာလဲအေးတဏှာမဖြစ်ပေါ်လာဘဲနဲ့ချုပ်ငိမ့်သွားတာကိုဒါဏိဒောဓသစ္စာတဲ့ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမေဃသစ္စာဆိုတဲ့မေခင်တရားကိုပွားပါမေခင်တရားကိုပွားရင်ဆင်းရဲတာကိုဆင်းရဲလို့အမှန်တိုင်းသိပါလိမ့်မယ် သိလာပြီဆိုရင်တဏှာသမုဒိယတစ္ဆာကိုပယ်နိုင်ပါလိမ့်မယ်ပယ်နိုင်ပြီဆိုရင်နေရောတာဆင်းရဲတွေမငြိမ့်မေဘူးလားဗျာဆင်းရဲငြိမ့်သွားတယ်ဒါကြောင့်မို့အဲ့ဒီဆင်းရဲတာကိုဆင်းရဲလို့အမှန်တိုင်းသိအောင်ဘုန်းကြီးတို့ယောဂီများဒီမေခင်၈ပါးအကျင့်တရားတွေကိုရိုရိုသေးသေးနဲ့ရှုရမယ်ပွားရမယ်အားထုတ်ရအဲ့လိုပွားလို့ရှုလို့ရှိရင်ဆင်းရဲတာကိုယုံနာဆင်းရဲတွေကိုအမှန်တိုင်းသိမယ် အမှန်တိုင်းသိရင်ကံ့ညင်မှုတဏပယ်နိုင်မယ်တဏပယ်လိုက်ပြီဆိုရင်និရောဓမဆက်ရောက်ပြီဘူးလားនិရောဓစိုက်ပြီဆိုရင်ဆင်းရဲမငြိမ်းဘူးလားကဲဆိုအောင်ဒါလေးကိုသစ္စာလေးပါးဆောင်ပုဒ်လေးယုံနံဆင်းရဲကိုဆင်းရဲဟု အမှန်တိုင်းသိရမည်သိအောင်ရှုရမည်သိအောင်ရှု မရှုဘဲမပွားဘဲအာမထုတ်ဘဲနဲ့သူ့အလိုလိုသိပါမလားမြတ်စွာဘုရားသာသိတာဘုန်းကြီးတို့ အာလုံးသောပုဂ္ဂိုလ်တွေကရှုရပွားရတာကြီးတယ်ပဲဒါကြောင့်သိအောင်ရှုရမည်သိအောင်ရှုရမည်ရှုတယ်ပွားတယ်ဆိုတာမေဃသစ္စာဘာသစ္စာလဲရှုမှသိမည်ရှုမှသိမည်ဟောရှုလို့သိလာတာဆိုတာကဘာတွေသိတာလဲဆင်းရဲတာကိုသိတာဘာကိုသိတာလဲဆင်းရဲ အေးဒုက္ခသစ္စာဆင်းရဲကိုဆင်းရဲလို့သိသွားတာဩဒီယုံနာတရားတွေဆင်းရဲတဲ့ဒုက္ခဒုံကြီးပါလားဆိုတာအမှန်တိုင်းသိသွားတာမရှုဘဲနဲ့သိတာလားရှုလို့သိတာလားဒါကြောင့်ရှုမှသိသည်သိမှမညိသည်ဆင်းရဲမှလည်းသိရောညိသေးရဲ့လားကဲအပြစ်မြင်သွားပြီဆိုတဲ့ကောသူ့ပေါ်မှာညှိကပ်မှုဆိုတဲ့တဏှာရှိသေးရဲ့လားလုံးဝကိုမရှိတော့အပြစ်မြင်သွားပြီဆိုတာအခု သိလာပြီဆိုတဲ့အခါကျတော့ညစ်ကမှုရှိသေးရလားဗျာရှိတော့သိမှမညစ်သည်မညစ်မှဆင်းရဲငြိမ့်သည်ဩမညစ်ရောဘူးညစ်ကမှုတဏှာသမှုရိယမရှိတော့ဘူးဆိုတော့ဆင်းရဲမငြိမ့်ဘူးလားငြိမ့်သွားတာဘာသစ္စာလဲនិရောဓသစ္စာငြိမ့်သွားတာဘာသစ္စာဩဆင်းရဲငြိမ့်မှချမ်းသာသည် ယုံနာဆင်းရဲကိုဆင်းရဲဟု အမှန်တိုင်းသိရမည်သိအောင်ရှုရမည်သိအောင်ရှုရမည်ရှုမှသိသည်ရှုမှသိသည်သိမှမညိသည်သိမှမညိသည်မညိမှဆင်းရဲငြိမ့်သည်မညိမှဆင်းရဲငြိမ့်သည်ဆင်းရဲငြိမ့်မှချမ်းသာမည် ဘုန်းကြီးတစ်ခေါက်ချပေးမယ်ယောဂီတို့ကနှစ်ခေါက်ပြန်ဆိုအောင်နော်ယုံနာဆင်းရဲကိုဆင်းရဲဟု အမှန်တိုင်းသိရမည်သိအောင်ရှုရမည်သိအောင်ရှုရမည်ရှုမှသိသည်ရှုမှသိသည်သိမှမညိသည်သိမှမညိသည်မညိမှဆင်းရဲငြိမ့်သည်မညိမှ ရှင်ရဲ့ငြိမ်းမှချမ်းသာမည်ရှင်ရဲ့ငြိမ်းမှချမ်းသာမည်ဆိုပါတစ်ခေါက် ဆင်းရဲငြိမ့်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုဖို့ဏိရောဓစိုက်ဖို့ဆိုတာမေဃသစ္စာဆိုတဲ့မေခင်ရှင်ပါအကျင့်တရားတတိပဋ္ဌာန်တရားတွေပွားပွားလို့ရှိရင်အမှန်တန်ယုံနာရဲ့ဆင်းရဲတွေကိုသိပြီးသိပြီဆိုရင်ယုံနာပေါ်မှာကန့်ညိနေတဲ့တဏှာသမုဒိယသစ္စာမပယ်နိုင်ဘူးလားအဲ့ဒီတဏှာသမုဒိယကိုပယ်နိုင်ပြီဆိုရင်ဆင်းရဲမငြိမ်ဘူးလားအဲ့ဒီဆင်းရဲငြိမ်းတာဟာនិရောဓသစ္စာဘာသစ္စာလဲကဲသစ္စာလေးပါအမှန်တရားကိုကိုယ်ကိုယ်တိုင်ဉာဏ်နဲ့မသိရပေဘူးလား ဆက်လက်ကြိုးစားအားထုတ်သွားလို့အရိယာမဉဏ်နဲ့သာသိသွားမယ်ဆိုရင်မိမိတို့ဟာအထက်တန်းစားဗုဒ္ဓဘာသာတွေမဖြစ်နိုင်ဘူးလားကဲဒီတော့ဘုန်းကြီးတို့ယောဂီများဒီအထက်တန်းစားဗုဒ္ဓဘာသာဖြစ်အောင်မူလတန်းအခြေခံအတန်းကစဖို့ရမလိုဘူးလားဗျာအခြေခံအနေအချင်းအကျင့်တရား၃ပါးမပြည့်စုံပါဘူးလားတရဏဂုံတရားမယ်၅ပါးသီလတန်မွေးမှု ဟေးဒါဗုဒ္ဓဘာသာတယောက်မှာဒီအကျင့်အခြေခံအကျင့်တရား၃ပါးပြည့်စုံရမယ်ဒါလေးကိုသဘောပေါက်ထားရမယ်သဘောပေါက်ပြီးတော့မသိသေးတဲ့ပုဂ္ဂိုလ်ကိုလေငါတို့ဗုဒ္ဓဘာသာဆိုတာဒါတွေပြည့်စုံနေရမယ်ဒီအကျင့်တရားတွေငါတို့မှာအမြဲတမ်းရှိနေရမယ်ဒါအခြေခံအဲ့ဒီကနေပြီးတော့တဆင့်တက်တဲ့ကကံကံအကျိုးကိုယုံကြည်မှုဆိုရဲကမ္မတက္ကတာတမာဒိဋ္ဌိဉာဏ်ဟုတ်တယ်မလားကံကံအကျိုးကိုယုံကြည်တဲ့ဉာဏ်မျိုးရှိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘာမူလာတံဗုဒ္ဓဘာသာ ဒီတဲ့အဆင့်တက်ပြီးတော့တမ္မာဝိပဿနာတမ္မာဒိဋ္ဌိဉာဏ်ဖြစ်တဲ့အနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာတွေထင်လောက်တဲ့ဥရိယပယဉာဏ်လောက်ကောင်းကောင်းဖြစ်ပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်အလေတန်းစာဗုဒ္ဓဘာသာအဲ့ဒီကနေတဆင့်တက်ပြီးဆက်လက်ကြိုးစားပွားများအားထုတ်သွားလို့ဝိပဿနာဉာဏ်ဤအလုံးရင့်ကျက်ပြည့်စုံလို့အရိယမဉ္ဇဏ်ပူဉ္ဇဏ်ဆက်ရောက်အောက်တဲ့သောတမအရိယာလောက်ဖြစ်လို့ဒုက္ခသမုဒယနိရောဓမေဃဆိုတဲ့အမှန်တရား၄ပါးကိုဉာဏ်နဲ့တစ်ချိန်တစ်ခါလောက်သိသွားပြီဆိုရင်အထက်တန်းစာဗုဒ္ဓဘာသာဗာဗုဒ္ဓဘာသာနဲ့ အေးအဲ့ဒီတဲ့အစင်းစစ်ကြိုးစားသွားလို့တက္ကရာကအနာကယဟန္တာထိအောင်ဖြစ်သွားရင်လည်းပဲအထက်တန်းစာဗုဒ္ဓဘာသာပဲဟုတ်တယ်မို့လားဒါကြောင့်မို့ဘုန်းကြီးတို့ယောဂီများခုမိမိတို့ဗုဒ္ဓဘာသာမှာအစင်း၃စင်းဟုတ်တယ်မို့လားမူလာတန်းအစင်းအလယ်တန်းအစင်းအထက်တန်းအစင်းအောက်ကအခြေခံအဆင့်မှာပေါင်းလိုက်မယ်ဆိုရင်၄ဆင့်မရှိပေဘူးလားဗျာအေးအဲ့ဒီအဆင့်နေပြည့်စုံရင်မိမိတို့ဟာဗုဒ္ဓဘာသာစစ်စစ်ကြီးမဖြစ်ပေဘူးလား အေးဝေးလေးလေးဗုဒ္ဓဘာသာမဖြစ်ဖို့လိုတယ်နော်သူလည်းဗုဒ္ဓဘာသာကိုလည်းဗုဒ္ဓဘာသာဆိုအေးနဲ့နောက်ကလိုက်ရတဲ့ဝေးလေးလေးမျိုးတော့မလုံးနဲ့ဝေးလေးလေးဗုဒ္ဓဘာသာဆိုတာဟိုမှပွဲတွေဘာတွေကတဲ့အခါလေတခါတရံမှာဘုန်းကြီးတို့ပွဲကတဲ့အခါမှာဇက်ထဲတော့ပါတော့ပါတယ်ဘယ်အခန်းမှလည်းသူမထွက်ရအောင်သူထွက်ရတာတခန်းတော့ပါတယ်အဲ့ဒီမှာတိုင်းပြည်ကိုတခါနဲ့တပုံတခါနဲ့ဟွာလို့လို့တိုင်းပြည်ကပြန်ပြီးတော့တိုက်ထုတ်ပြီဆိုရင်ဒိုလူလေးများဆိုတယ်လေဝေးလေးလေးဆိုပြီးဩရတာ အဲ့ဒီမှာဝေးလေးလေးနဲ့ပါတဲ့လူမျိုးတော့မဖြစ်လို့မကောင်းဘူးအဲ့တော့ဗုဒ္ဓဘာသာတော့ဟုတ်ပြီဝေးလေးလေးဗုဒ္ဓဘာသာဆိုရင်အလကားဗုဒ္ဓဘာသာဖြစ်သွားမယ်အဲ့တော့မူလတန်းအဆင့်မှာအလယ်တန်းအဆင့်ရောက်အောင်အလယ်တန်းအဆင့်မှာအထက်တန်းအဆင့်ရောက်အောင်ကြိုးစားပြီးတော့မိမိတို့မိမိရဲ့အဆင့်မြင့်မှုကြိုးစားဖို့မလိုရဘူးလားဗျာကဲဒီဆောင်ပုဒ်လေးဆိုပြီးတော့တရားတိညာဆိုနော်အောက်တန်းမူလဗုဒ္ဓဘာသာအောက်တန်း ကံကိုယ်ပိုင်ရှိမြင်သိပေရှာကံကိုယ်ပိုင်ရှိမြင်သိပေရှာအလေထင်လင်းမြင်ရှင်းလက္ခဏာအထက်တန်းလေးကံမြင်သစ္စာအထက်တန်းလေးကံမြင်သစ္စာဆုလိုက်ပါဟုတ်ပါ နောက်တစ်ခေါက်ဲ့ဒီလိုဆိုရင်ဘုန်းကြီးတို့အောက်ထက်အထက်တန်းမဖြစ်တောင်မှအလယ်တန်းအဆင့်လောက်ယုံနာဖြစ်ဖြစ်သဘောလေးလောက်ကောင်းကောင်းညံနဲ့သက်ဝင်သွားပြီဆိုရင်မိမိတို့မှာလူဘဝလူဖြစ်ရာကြိုးမနှက်ဘူးလားဗျာ သာသနာတော်နဲ့တွေ့ရကြုံမနာဘူးလားဒါကြောင့်မြတ်စွာဘုရားကယောစာဝတ္တတတံဇီဝေအပတ္တဥဒယပယံဧကဟံဇီဝိတံတေယောပတ္တတောဥဒယပယံယောစာပုဂ္ဂလောမြည်သူမဆိုအကျင့်ပုဂ္ဂိုလ်သည်ဥဒယပယံယခုလိုပစ္စုပန်တဲ့တဲ့၌ပေါ်လာတဲ့ခန္ဓာ၅ပါးယုံနာနှစ်ပါးတို့၏ဖြစ်ချင်းပြချင်းဆိုတဲ့သဘောကို အပတံအပတံတောဝိပဿနာဉာဏ်ပညာဖြင့်ဧကံတိတွေ့မတွေ့မမြင်ရသည်ရှိသောဝတ္တတတံသင်္ချာတွေ့ကြုံနှစ်တရာကာလပါလုံးဇီဝေမပြတ်စင်အသက်ရှင်၍နေရပါတော်လေနတေယောလူဖြစ်ရာကျိုးမနယိုအမှန်တည်တာရီယောဇပုဂ္ဂလောမြည်သူမဆိုခြင်းပုဂ္ဂိုလ်သည်ဥဒရာဘေယံယခုလိုပြစ္ဆုတ်ပံတဲ့ရ၌ ပေါ်လာတဲ့ခန္ဓာ၅ပါးယုံနာ၂ပါးတို့၏ဖြစ်ခြင်းပြခြင်းဆိုတဲ့သဘောကိုပတ္တတော်ဝိပဿနာဉာဏ်ပညာဖြင့်ဧကံတိတိရှုမှတ်ပွားများအားထုတ်ရင်တွေ့မြင်ရသည်ရှိသောဧကဟံဇီဝိတံတနေ့တရဲ့ဓမ္မနဲ့ပင်အသက်ရှင်၍နေရပါတော်လဲတေယော သာသနာနှင့်တွေ့ကြုံရာကျိုးနတ်ပတ်သဖြင့်မပြတ်တစေမြတ်လာပါ၏တည်း